ကောရိန္သုဩဝါဒစာပထမဆုံးအခန်းကြီးနှစ်အငယ်1မှ9ညီကိုတို့ငါသည်တင်တို့ရှိရာသို့ရောက်လာသောအခါဖျားသခင်၏တက်တည်ချက်ကိုထူးမြတ်သောစကားနှင့်ထူးမြတ်သောပညာအားဖြင့်တင်တို့အားပြသ၍ရောက်လာသည်မဟုတ်အကြောင်းမူကားယေရှုခရစ်သည်ဟူသောလက်ဝါးကတိုင်မှာအသေးခံတော်မူသောတခင်မတပါအဘယ်ရာကိုမျှတင်တို့တွင်ငါမတိမမတ်ဟု ငါစိတ်ပြတ်ထန်းခြင်းရှိ၏တင်တို့နှင့်အတူငါရှိနေသောအခါအာနေခြင်းအလွန်ကြောက်ရွံ့တုန်လှုပ်ခြင်းနှင့်တကွငါရှိနေ၏တင်တို့၏ယုံကြည်ခြင်းသည် လူပညာအားဖြင့်မတည်ဘုရားသခင်တကူတော်အားဖြင့်တည်စေခြင်းဟံငါစကားငါဒေသနာသည် လူပညာနှင့်ရှင်သောဖျားယုံသောစကားနှင့်တကွရှိသည်မဟုတ်ဝိညာဉ်တော်၏နမိတ်လက္ခဏာတကူတော်နှင့်တကွရှိ၏ အငယ်6မှ7သို့တော်လည်းစုံလင်သောသူတို့အားငါတို့သည်ပညာစကားကိုဟောပြော၏ထိုတို့ဆိုသော လောကီပညာကိုမဆိုလိုပြေပြောက်တတ်သော လောကီမင်းတို့၏ပညာကိုမဆိုလို ဤကဘာမတိမရှိမီငါတို့၏ဘုံအတရေဖြစ်စေခြင်းဟာဘုရားသခင်စီရင်တော်မူသောပညာနည်းနည်းသောအရာ၌ကွက်ထားသောဘုရားသခင်ပညာကိုငါတို့သည် ပြသကြ၏ထိုပညာကို လောကီမင်းတစုံတယောက်မျှမသိတိလျင်ဘုံကြီးတော်မူသောသခင်ကိုလက်ဝါးကတိုင်မှမကုမြတ်ကြပြီကျမ်းစာလာဒီနှင့်ညီဘုရားသခင်ကိုချစ်တော်သူတို့အဖို့လုံကဘုရားသခင်ပြင်ဆင်တော်မူသောအရာတို့ကို လူမျက်စိဖြင့်မမြင်နားဖြင့်မကြားစိတ်နှလုံးဖြင့်မကြံစီသေးထိုအရာတို့ကိုဘုရားသခင်သည်မိမိဝိညာဉ်တော်အားဖြင့်ငါတို့အားပေါ်ပြတော်မူ၏ဝိညာဉ်တော်သည်ဘုရားသခင်နှင့်နဲသောအရာတိုင်အောင်ခတ်သိမ်းသောအရာတို့ကိုစစ်တော်မူ၏လူဤနှင့်နဲသောအရာကိုလူ၌ရှိသော မိမိစိတ်ဝိညာဉ်မှတပါအဘယ်သူသိသနည်းထိုနည်းတူဘုရားသခင်နဲ့နဲသောအရာကိုဘုရားသခင်ဝိညာဉ်တော်မှတပါအဘယ်သူမျှမသိအငယ်၁၂မှ၁၆ငါတို့သည်လောကီဝိညာဉ်ကိုမခံရကြဘုရားသခင်ပေးတော်မူသောအရာတို့ကိုတည်ခြင်းလို့ငါဘုရားသခင်ထံမှကြွလာသော ဝိညာဉ်ကိုခံရကြပြီဘုရားသခင်ပေးတော်မူသောအရာတို့ကိုငါတို့သည်လူပညာကိုအမိပြု၍နားလည်သောစကားနှင့်မဟောတန်ရှင်းသောဝိညာဉ်တော်သည်ဝိညာဉ်နှင့်ဆက်ဆိုင်သောအရာကိုဝိညာဉ်စကားအဖျင်ဖွင့်ပြ၍ပဲ့ပြင်တော်မူသောစကားနှင့်ငါတို့သည်ဟောကြ၏ဇာတိပဂတိလူသည်ဘုရားသခင်ဝိညာဉ်တော်အရာတို့ကိုမခံမယူထိုအရာတို့သည်မိုက်မဲသောအရာဖြစ်သည်ဟုထင်တတ်၏ထိုအရာတို့ကိုဝိညာဉ်အားဖြင့်သာပိုင်းခြား၍ နားလည်နိုင်သောကြောင့်ဇာတိပဂတိလူသည် နားမလည်နိုင်ဝိညာဉ်လူမူကားထိုအရာလုံးစုံတို့ကို ပိုင်းခြား၍နားလည်တတ်၏သို့တော်လည်းထိုလူကိုအဘယ်သူမျှပိုင်းခြား၍မသိနိုင် ထိုလူကိုတွင်တင်နိုင်မည်အကြောင်းအဘယ်သူသည်သာရဘုရား၏စိတ်တော်ကိုတည်တည်းငါတို့မူကားခရစ်တော်၏စိတ်ကိုခံရကြ၏